အနည်းကတိရိပဌာန်လားဆောင်ဆောင်ရောက်ဆောင်ရည်အတွက်ဆောင်ရောက်ဆောင်ပြီးတော့ဒီခံရကျိုးကိုတိတိဝါဝခံစားရည်အတွက်နိလန်းနဲ့စီကံရုပ်ခွဲပြီးတော့ဆောတော့ပါတယ်ဒီလန်းဆိုတာဘုရားမြတ်စွာဘုရားချက်မှတ်ထားတဲ့စီကံလမ်းကြောင်းပေါ့ ဘယ်လိုဘယ်လိုလုပ်တာလေးဖို့ကြည့်အောင်ဘယ်လိုဘယ်လိုရှုမှတ်တာလေးကြည့်အောင်ဒီပြထားတဲ့အတိုင်းအဲဒါကိုဆောက်ရတာပါပဲဆောက်တယ်ဆိုတော့ရှင်းသုံးရတာပါပဲအဲလိုရှင်းသုံးရမှာရှိကံချရရှင်းသုံးမှတတရရဖြစ်တာရှိကံနဲ့တမဖြစ်တာပါလား ဒီလကြကြရှိကားတဲ့အညီဘောဒီဆောင်ရည်ဆိုလို့ရှိရင်ကလျာဏမိတ်တာဂုံကြီးတွေဟာအချောင်းဂုံကြီးဟာအလိုလိုခေါ်လာတော့တာပါအလိုလိုအားပြလာတော့တာအလိုလိုထိရှားလာတော့ဒါသောခတဂုံကြီးတွေပဲသောခတဘဂဝတ္တံမောသာ အတိတရားနဲ့အကျင့်တရားဓမ္မလို့ခေါ်တယ်။သောရဟောထားတဲ့အတိတရားကျင့်တရားညွှန်ကြားတဲ့အတိုင်းရှိကရှိရှိကျင့်သုံးလို့ရှိရင်တိကျတဲ့အခြေတွေပါလိတိကျတဲ့အကျိုးတွေရတာ ရှောင်ရချက်ကြီးတိတိကျကျရှောင်ရင်ဆိုးကျိုးမရတာခွင့်ကြပါရှောင်တာနဲ့ဆိုးကျိုးမရတာခွင့်ကြဖြစ်တော့တာရှင်းသုံးရမယ့်အရာတွေကိုသူ့အလည်းသူလက်တွေ့ကျကျရှင်းသုံးလို့ရှိရင်ရှင်းသုံးမှုနဲ့အကျိုးခွင့်ကြဖြစ်တော့တာဒါသောခန္ဓာပဲတော့ အဲဒီလိုအခြေအနေဖြစ်အောင်ခြေခြေလက်လက်အားထုတ်ထားတဲ့ပုဂ္ဂိုလ်ဟာအဝတ်ကောင်းလောက်အောင်ဝေါ်ဒီစိတ်ပိုင်းဆိုင်ရာဈေးအားစုတွေဖြစ်လာတော့တာပါပဲအဲဒီဈေးအားစုတွေကတတ္တပလာခေါ်တဲ့ယုံကြည်စွမ်းအားအားစုဝိရိယ ရဲရဲမှုတတိဆွေးနွေးတဲ့တတိအားသမာဓိကျင့်ရမှုအင်အားနဲ့ပညာပေါ့လေခွင့်ရစိတ်ရှာဟုတ်တိုင်းမှာဆိုသိနေတဲ့အင်အားရောပါလေဒါတွေဖြစ်လာတော့တာပါပဲဖြစ်ပေါ်လာတဲ့အင်အားတွေကကျန်ကံများမှာဖွင့်ဆိုထားတာပေါ့လေ တတိအင်အားနဲ့ထူးထူးခြားခြားပါလေဆောင်ရွက်နိုင်ပုံလေးကိုခွဲခြားပြထားတာတော်တော်လေးရှင်းတော့ဆရာကောင်းပါလားတစ်ခုနဲ့တစ်ခုကွင်းဆက်ဆက်ဆက်ပုံလေးကိုပြထားတာလည်းပဲတော်တော်အားရစရာကောင်းပါလားအဲတော့ဒီနေ့ရှင်းလင်းတင်ပြပါမယ်ခဏအကြောင်းကို ကလေးကမိတ္တာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်အကြည့်အကြည့်ပါလေတတိယဘယ်လိုကိစ္စကြီးဆောင်ရဲအကြည့်ပညာနဲ့ဘယ်လိုကိစ္စကြီးဆောင်ရဲဆိုတာခွဲခြားပြီးတော့ပြပုံကတော့သောစတိယကုသလကုသလကုသလနာဓမ္မနာကတိယောဟွန်းကတိယော မဝေစမာနောတဲ့ဆိုထားပါတယ်သူဟာလှုပ်ထားတဲ့တတိရလက်ကိုက်ရှိနေပြီဆိုလို့ရှိရင်အဲ့ဒီအကောင်းရဲ့တတိဖြင့်ဆွေးနွေးတဲ့အမှန်ရမှုဖြင့်တတိရောတတိရောသွားနေကြတာဖြစ်နေကြတာပါ အလားအလာတွေဟောဒီအဲ့ဒါတွေကိုစူးစမ်းဆင်ခြင်လာတယ်ပါဠိလဲဆိုလို့ရှိရင်ကုသလဓမ္မကတစ်ခုအကုသလဓမ္မကတစ်ခုကုသလဓမ္မရဲ့တော်နေပုံဖြစ်နေပုံအကုသလဓမ္မရဲ့တော်နေပုံဖြစ်နေပုံအဲ့ဒါတွေကိုစူးစမ်းတာပါ ကုသလဓမ္မကသူကအကြည့်ကြီးဆန့်ရှင်းတဲ့အမူအရာတွေကြည့်ကြီးဆန့်ရှင်းတာဆိုကောင်းကျိုးရတာကြီးရဲ့တောင်းကောင်းကျိုးရမြဲတယ်ဟုတ်ကဲ့ဓမ္မကတော့အဖြစ်အဖြစ်မကင်းဘူးပြောကြကြည့်ရစရာတွေကြီးပဲအဖြစ်မကင်းတဲ့ဟာတွေကိုပြောဆိုပြီးပြည့်လို့ကြံပြီးလို့ရှိရင်ဆိုးကျိုးရမှာပဲ ကုသလဓမ္မရဲ့သွားနေပုံဖြစ်နေပုံအကုသလဓမ္မရဲ့သွားနေဖြစ်နေပုံပေါ်လေဒါကြီးစူးစမ်းတာပေါ့ဒါသိရေးကြည့်ရမယ်တော့စူးစမ်းတဲ့သဘောဟာအဲဒါကတတိရှိတဲ့ပုဂ္ဂိုလ်တွေကသူရှိတဲ့တတိနဲ့သူပိုင်တဲ့တတိနဲ့ကောင်းဆိုအမျိုးမျိုးကိုပေါ့လေဖြစ်နေပုံလေး စူးစမ်းလို့ရနိုင်ပါတယ်ရိုးရိုးပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်အရာရာမှာကိုယ်လို့ဆိုတာသုံးပါလို့တိကိဆိုင်ရှင်းစီမယ်ဆိုတဲ့ယောဂီသမဏစီကာရကိုစိတ်ကိုကောင်းတဲ့ဆိုဥတည်မထားဘူးဆိုလို့ရှိရင်တော့စိတ်ကြီးရောက်ချင်ရောက်တိုးကြီးရတိုးတာပဲ ဖြစ်ချင်လို့ဖြစ်ရတာဒါသဘောပါဆရာရောမှာပေါ့ဒီစိတ်ဖြောက်တာတရှိတဲ့စိတ်ကလေးတွေပဲဖြစ်စီမယ်ဆိုရဒီချက်ရှိရဲ့အဲဒီဥဒေကျအတိုင်းပဲစိတ်ဟာတော်နေတာပါဒီဒီကြောင့်လို့တော်နေတာစိတ်ထုတ်ထားလို့ရှိရင်တော့ဘာမှအထင်ရမရှိတော့ ဒေါသဥရှိရဲ့အကုသိုလ်ဓမ္မတွေဒေါသဥရှိရဲ့အကုသိုလ်ဓမ္မတွေမောဟဥရှိရဲ့အကုသိုလ်ဓမ္မတွေပေါ့အဲ့ဒါတွေပဲတော်ရနေတာပါပဲရည်ဒီကြောင့်ကြီးလို့ဒီလိုဆိုအားဖြင့်ပဂတိပုဂ္ဂိုလ်တွေဖြစ်ရှင်တော့အကုသိုလ်ဓမ္မတွေပဲရည်ဒီကြောင့်ကြီးလို့တော်ရနေတာပါပဲတတိယရှိတော့အကုသိုလ်ကြီးရှောင်ရှားမှုကိစ္စ နားမလဲကုသိုလ်ကြီးဆောင်ပွားရမယ့်ကိစ္စလည်းနားမလဲသူတို့ရဲ့ပြည့်ကင်းပြည့်မဲ့ပါပြည့်မဲ့ပြည့်ရှိဆိုတာလည်းဒီလိုသဘာဝလည်းနားမလဲဒီလိုပါပဲဆရာကြီးကဘာမှစူးစောင်းရှောက်ခွေတာတော့လေစူးစမ်းတာလည်းမရှိဘူးတနည်းကုန်တော့တောင်းနေကြဒီတိုင်းကုန်တော့ဒီကနေပြီးတော့လာလာကနေပြီးတော့ဖြစ်ဆိုတာ တဘွားမှာဆိုလို့ရှိရင်တော့ရိုးရိုးပုဂ္ဂိုလ်ရတတိကမဲ့လုံးတော့အဝုတုအလားနဲ့ပဲအဝုတုအတွားနဲ့ပဲအဝုတုအဖြစ်တွေနဲ့ပဲအဝုတုကိစ္စတွေနဲ့ပဲအဝုတုသဘာဝတွေနဲ့ပဲဒါနဲ့ပဲသွားနေတာပဲစူးစမ်းဆင်ခြင်တဲ့သဘောဆိုတာတတိကမရှိတော့ဘာမှအရေးမမေ့နေတာဆိုတော့ ကရဏပိဋကကောင်းဟာတတိလေးပဲဆက်တော့ရှိလာတယ်ဆိုတော့တော်တော်လေးလုံးလုံးရှိလာတယ်ဆိုတော့တတိထားဆိုင်လို့သင်္ချင်းကုသိုလ်ရဲ့အလားအလာသင်္ချင်းရဲ့အမှုဓမ္မရဲ့အလားအလာပါလေသူရဲ့ဆောင်ရွက်ချက်တဘာဝပြီးရှိပုံတွေကိုပါလေဒီမှာစူးစမ်းတော့ အတိညာနဲ့ရှိတာလေဒါတွေကအကျိုးရှိတဲ့အရာတွေကုသဓမ္မအလားလားတော့အကျိုးရှိတာတွေအဝိဇ္ဇဓမ္မတော့အကျိုးမဲ့တာတွေဆိုတာကိုခွဲခြားပြီးတော့နားလည်လာတယ်ခြားခြားနဲ့နားလည်လာတာတတိယလောက်ပါတတိကလိုက်လာတာပဲရှိတဲ့ပုဂ္ဂိုလ်ရော ဒီရင်းကအဖို့အရေးကြီးတယ်ဆိုတာခွဲခြားပြီးတော့နားမလဲတာနားတော့နားလေတယ်အခုကုသိုလ်ရဲ့အလားမတိရဘူးအဝတ္တရဲ့အလားမတိရအထူးသဖြင့်အဝတ္တရဲ့အလားမတိရဒီပေါ်ဒီရှိကပညာရှိပုံနာရည်တယောက်စဉ်းစားမှုလား လောကကြီးမှာဒီခိရိခာစီကြောင်းကြီးကစီးနေကြတယ်ဘယ်သိနဲ့တားပြီးတော့ဘယ်သိနဲ့ဖြတ်ရမှာဆိုတာသူတို့မသိဘူးတဲ့ဟိုခိကဆိုလို့ရှိရင်ဗြဟ္မဏေဟာသူကဝိရချန္တရှင်ဘက်ကပညာရှိတယ်ပဲ တတိယအဖြစ်နဲ့သွားပြီးတော့အာထုတော်လည်းပဲလောကီဆံရထားတဲ့ပုဂ္ဂိုလ်တွေပဲဒါပေမဲ့လို့ဒီလောကီသာစီကြောင်းကြီးဖြစ်နေတာဘယ်လိုတားရမလဲဘယ်လိုဖြတ်ရမလဲဆိုတာနားမလည်ဘူးဒီလိုသံတရားကြီးတွေရနေတဲ့ပုဂ္ဂိုလ်တွေတော့မှနားမလည်ဘူးဆိုတော့အခုကလာလောကီပွဲကြီးရထားတဲ့ပုဂ္ဂိုလ်တွေပါလေ ဘာတို့ညာတို့ဆုံးလို့ကြည့်ဖို့ဆိုတာမလွယ်ပါဘူးသဘာဝကမောဟကိလေသာကြီးစီကြောင်ကြီးသွားနေတာပေါ့အဲဒီကရောပါနေတာတိုင်းပြောလိုက်နေတာပဲဒါတွေကိုလည်းပဲတားဖို့အားလျောက်လို့ဖို့ဒါလည်းနားမလဲဘူးကြောက်အောင်လို့ဖို့ဒီလိုလည်းနားမလဲဘူးပေါ့ဒီမှာသူလည်းသူစားဒီတိုင်း ကဘာသူကဘာသာအများစုကတရားကြီးသွားနေတာပဲဒီမှာအဲ့ဒါလေးကြီးစဉ်းစားကြည့်ပေါ့ကိုကိုကိုပဲအလေကောင်းကထားပြီးတော့ဗောလေသုံးသပ်ကြည့်ပေါ့ဘယ်လိုနေသလဲဆိုတော့ဗောလေကိုကိုကိုသုံးသပ်ကြည့်ဖို့သိအရေးကြီးပါလားကုသိုလ်အလားကများသလားအကုသိုလ်အလားကများသလားကုသိုလ်အဖြစ်များသလားအကုသိုလ်အဖြစ်များသလား ကိုလုံးစိတ်ကောင်းရောလုံးပေါ်လေပြင်လာစားကိန်းတော့တန်ရှင်းတာအားကောင်းသလားမတန်ရှင်းတာအားကောင်းသလားဆိုတာစူးစမ်းဖို့စိတ်ကောင်းတာပဲအဲ့ဒါမစူးစမ်းရဘူးကလည်းနဲ့လောက်ကအဖြစ်ဆိုလို့ရှိရင်တော့တတိနဲ့စူးစမ်းလာတယ်အဲ့ဒီလိုမျိုးလေးဘလောက်ကောင်းတော့ခရိယာမိတ်တာရှင်းဝင်ရတာအေးတိုးတက်ဖို့ကြီးပဲမလားကောင်းပါလား တတိယကကုသလဓမ္မအကုသလဓမ္မတွေရဲ့အသွားဖြစ်ပုံသူဆောင်ရမကိစ္စသဘောယူကိုစဉ်းစားလိုက်တဲ့အခါမှာအတိပညာနဲ့ကိုယ်ပြီးတော့သိတာလေပညာနဲ့ဒါကအကျိုးရှိရဲ့အကျိုးကဒါအကျိုးရှိရဲ့အကျိုးကို ဒါပေမဲ့တတ္တဝါတွေအကျိုးရှိတယ်အကျိုးကျေးဇူးဖြစ်နေတဲ့နေရာအကုသိုလ်ဓမ္မကဒါပေမဲ့တတ္တဝါတွေရဲ့အကျိုးမဖြစ်နေတဲ့အကုသိုလ်ဓမ္မကသာပေါ်နေခွဲခြားပြီးတော့ဟုတ်တယ်မှဆိုကြည့်လာတာပဲလူတိုင်းလူတိုင်းပါအဲ့ဒါလိုအကြည့်ရှိဖို့သိအရေးကြီးပါတယ်မရှိကြတာများပါတယ် ဉာဏ်နဲ့ပတ်သက်ပြီးတော့ဘုရားလက်ထက်တော်ကာလကဗြဟ္မင်းစတိလေးတစ်ပါးကမြတ်စွာဘုရားကိုမေးလျှောက်ဖို့လေသူခံစားချက်ကိုလည်းတင်ပြတယ်။ဆံရယတိပါပဲ။သဝန္တိသဗ္ဗတိသောတာသောတာနံကိဉ္စီဝရမ။သောတာနံသံဝရဘူဟိ။ ကေနာသောတာပိတိရေနေရာတိုင်းမှာလူလောကမှာလည်းနေရာတိုင်းပေါ့လေအခြားလောကတွေလည်းရှိတာပါနေရာတိုင်းမှာကိလေသာအရင်လေမပြတ်ကြီးရှိနေပါတယ်ဗျာအဲဒီကိလေသာအရင်တွေကိုဘာနဲ့ပိတ်ဆို့ရပါမလဲတဲ့အဲဒါဟောပြပါတဲ့ အဲဒီကိလေသာအရင်ကြီးပြတ်သွားအောင်ဘာနဲ့ဖြတ်ရပါမလဲနေရာတိုင်းပြည်ရှိသူတွေရေရင်များလာပြီလားတပြည့်ရှိကြရေရင်များခေါင်းပါပါသနည်းတပြည့်ပိတ်ရင်ထိုရေရင်အစဉ်ပြတ်ပါသနည်းဆိုတာပေါ့လေသုံးသပ်လို့ရတဲ့အချက်တွေကိုရပ်ပုံဖြတ်ပုံမသိတော့ လက်စွာပြပေးလျှောက်တယ်ရိုးရိုးလေးနဲ့ဒီမိကုန်းကြီးကအမှန်ကောင်းတဲ့မိကုန်းလေးပဲအခုကာလအဲ့လိုသုံးသပ်ပြီးတော့မိမတဲ့ပုဂ္ဂိုလ်ကြီးဥယျာဉ်ကြီးတော်များတယ်သိကောင်းပါလားဒါပေမဲ့အမတ်တမဲ့နဲ့ဘုလူတွေပေါ်ဝဆသာနဲ့ဒီကြသူတွေပဲကြည်ရတာပါပဲခုနရေရေနဲ့တူတဲ့ခါကြီးဒီလောကမှာရှိရှိနေတယ်ဆိုတာ ကာမပုံသားဆိုတော့မမောစရာတွေ့တာစရာကာမဂုဏ်တွေဘုံကဒါကိုပဲစုပ်ဝင်စားတာများပါတယ်ခုံတာလေးမြင်ရင်လားရှားခြင်းလားနားခြင်းလားစားခြင်းလားထိခြင်းလားကောင်းတဲ့ကောင်းတာလေးလည်းပဲအလားတူပါလိမ့်ဆက်မဲ့မောမရှိတာမဆုံးနိုင်တော့ဘူး အဲဒီလူချင်းမမောဆရာတွေကလူချင်းမမောနေတဲ့ပုဂ္ဂိုလ်ကိုအဲဒီအာယုံမှာပဲတခါတော့မလှုပ်နေအောင်တုတ်ထားလိုက်တာ။ခြိထားလိုက်တာ၊ဖွဲ့တောင်ထားလိုက်တာ။ဒါလို့အဲဒီအာယုံတွေကိုကာမကုဏလို့ဆိုထားပါတယ်။ကုဏတုတ်နှောင်ထားတာ။ဒါဒီမမောနေတဲ့ပုဂ္ဂိုလ်တွေကိုအာယုံကမခွာနိုင်အောင်သူကတုတ်နှောင်ထားတဲ့သဘောလေး။ဒါပဲလူချင်းနေတာပဲ။ ဟွန်းအဲလိုလောဘကြီးဖြစ်နေလို့ရှိရင်ဒီလောဘစီရောက်ကြီးဟာရက်တယ်မရှိဘူးတက်ခါနဲ့ကြီးကြီးဒီခါကလည်းနည်းနည်းအရှိပြင်းလာတယ်ဒီခါကမှတောင်းကြရည်လို့သိပြီးတော့ဟောအရှိအောင်ကြီးတော့စီစဉ်လာတာပါဒါအမှန်တရားပါလားကိုယ်ဖြစ်နေတာကယုံလား ကြောင်းနဲ့ကိုဆက်ဆက်ပြီးတော့ဖြစ်နေတာဖြစ်ပြီးတော့ဖြစ်တတ်တဲ့ကြည်ဥတွေကိုမြဲတဲ့တရားတွေကြီးရဆိုတာပေါ့လေဒီကရုစာပေရလည်းမတွေ့ဘူးဒီတိုင်းပဲနေတော့အသက်ရှိတဲ့ဇီဝအထာလေးရှိလို့လို့ရှိတယ်လည်းချော်ယူထားတယ်ဇီဝအထာလေးကိုဖန်တီးပေးနေတဲ့ ဌာနချုပ်ကပရမအတ္တကြီးရှိတယ်လို့လို့ဖန်ဆင်းခြင်းရှိတယ်လို့လို့ရှိတယ်လို့လည်းယူဆတယ်။အဲဒါလို့အယူဆအကြီးရလည်းပြောနေတာ။ဒီကရကမကျေနပ်လို့ရှိရင်ဒေါသတွေဒေါသဆုံးနေပြောပါတော့တိုင်းနိုင်တိုင်းရမကြည့်ဘူးဒီမှာဘူးဒါလည်းပြောပါတော့မမနာကြည့်ဘူးမနာလိုဘူးဟိုတော့ဘူး ဒီတော့အရှက်မရှိဘူးအရှက်မဲမှုပေါ်နေတာလေအဲ့ဒါရောမကြောက်ဘူးမလန့်ဘူးပါအများကြီးပါပဲစီစဉ်နေတာတော့အဲ့ဒါကြီးကတော့ခုနဟာတဏှာကြီးကြောင့်အယူဆအတ္တလေးရှိတယ်အတ္တလေးရှိတယ်ယူဆတာကဒိဋ္ဌိစီကြောင့်ခေါ်တယ်ခုနဟာကြီးကခိတာစီကြောင့်ခေါ်တယ်ဆက်တော့ဒါတွေကိုမစူးစမ်းတော့အဆိုးတွေပဲလို့မမြင်တော့ မိုက်မိုက်ကံကံနဲ့ကျူးလွန်တာပဲဟွန်းဇာတိစရိုက်ဝိတိစရိုက်မနောတိစရိုက်ဆိုတာပါလေအဲဒါသုတိတစီကြောင်းခေါ်တယ်အခုခေတ်ဆိုလို့ရှိရင်ကဘာရရမှာစိတ်သုတိတစီကြောင်းကြီးရရည်ဘုရားရှင်ကိုထွန်းကားပါလေဆိုတဲ့မြန်မာပြည်တော်မှာတော်တော်များလာပါပြီ ကျင့်ဆိုးတွေပေါ့ကိုယ်နဲ့နှုတ်နဲ့စိတ်နဲ့သက်တဲ့ကျင့်ဆိုးတွေရှိကြောင်းကြီးတော်ကြီးကြီးတွေပါလို့ဆိုတာအဲလို့ဆိုဝိဇ္ဇာရှိကြောင်းဆိုတာဒါတွေအရင်ခံလို့လို့ရှိရင်ဆရာကြီးရဲ့ကောင်းဆိုးဆိုးဖြစ်ကိုအဆိုးဆိုးရုပ်ကိုမသိလို့မသိလို့အဲ့ဒါကြီးအကောင်းထင်တာတဲ့ဝိဇ္ဇာရှိကြောင်းဆိုတာဘာလို့လဲ အဲဒါကိုမြင်ပြီးတော့ခုနယတိပုံတော်ရဲ့လက်တော်ကြီးလျှောက်တာဒီအတိုင်းခိတိတာစီကြောင်းနေစီစဉ်မပြစီစဉ်နေပါတယ်ဖျားတဲ့အဲဒါဒီဘာနဲ့ပြရပါမလဲဘာနဲ့ဖြတ်ရပါမလဲဆိုတာပေါ့လေအဲဒါသိလျှောက်တာဒီမျိုးကအမှန်တော်မေးတဲ့တဲ့မျိုးကအခုကာလ လူရဲ့အခြေအနေကိုသုံးသပ်ပြီးတော့အဲဒီလိုမိတတ်တဲ့ဥယျာဉ်တွေများလာမယ်ဆိုရင်တော့စိတ်ကောင်းပါဘုရားမြတ်စွာကဘုရားယတိသင်ကြားတဲ့ဟာကိုလက်ခံပါတယ်။ယန္တိသောတာတိလောကသမေဒီတင်ကြတဲ့သောတာတိဟာရှိပါတယ်။ အဲဒီသောတာတွေကိုတော့တသူနေရှိတဲ့သောတာတွေကိုတော့အရှင်စေအောင်အရှင်အရှင်ရအောင်ပါလိမ့်တာစတိတိသာနိဝရဏနဲ့အဲဒီတင်သင်ပြတဲ့ကိစ္စသောတာတွေရောရှုမှတ်ဖို့တတိဟာတာမြင့်ကြောင်းပဲအရှင်ကြီးတင်နိုင်ပါတယ်ဟွန်း ရေရေတူစွာကိရိသာလူရွာရှိနေသည်တတိခေတ္တရေရေများခေါင်းပါလေတော့ဒီတတိခေတ္တလို့ရှိရင်ခေါင်းပါတယ်ဆိုတာအားလဲတယ်ဆိုတဲ့အဓိပ္ပာယ်ပါပဲအပြတ်တော့မရှင်းနိုင်လေဘူးသူကတော့အရှိန်တော့ရက်တော့တယ်အရှိန်တော့ဖြေတော့တယ်ဒါပေါ့တုံကြီးပြီးတော့ဖြားနေတဲ့ပုဂ္ဂိုလ်ဟာအပြားကြီးကြောက်အောင်ရေခဲတင်ခုပြီးတော့ဆေးထိုးဆေးစားလို့ပေါ့လေ ဖျားတွေတော့ကြာတော့တော့လုံးခင်လည်းတော့ဖျားတော့မပြတ်သေးဘူးပေါ့အခုဒီဇာနာသာတိဖြစ်တိကိုယ်တွေကဖြစ်နေအောင်လေသူတို့ဖြစ်တုံးဖြစ်ဆဲမှာပေါ့လေရှုကကလေးတွေကိုအားဆိုင်ပြီးတော့ဆွေးမြဲစွာရှုတော့ရှုရအောင်ကစိတ်ကလေးစိုက်ကြတယ်ဒီလိုမှတတိပါတော့ပါလေတတိကရှုရအောင်ကစိတ်ကလေးကကနေတော့ ဒုက္ခဝေဒနာဂုဋ္ဌိဆိုတာပေါ့ဒီကုလားအရှိတ်ဟုတ်တဲ့ရှိရှိနေဟာတွေပေါ့လေဒါရှိလိုက်တယ်ရခဆိုတာကာဝလိုက်တယ်ဟင်းတို့အိဗေရတယ်ဒါရှိလိုက်တယ်ထိတ်ထားလိုက်တယ်ပိတ်ဆို့ထားလိုက်တယ်ဟောလုံဆုံးနေတာပဲဒါဒါမှမဟုတ်ထိတ်ရှားတာပဲအခုယောဂီတွေကလုပ်နေတာပါ ကျင်လည်းမှကြားလည်းမှနားလည်းမှစားလည်းမှထိလည်းမှသိလည်းမှဆိုတာဟွန်းချက်ချင်းပေါ်ရအောင်လေချက်တုံးဖြစ်ဆယ်လေးပါပေါ့လေအားဆက်ပြီးတော့ဆက်ကြောရရှုတော့ရှုအောင်မှစိတ်ကလေးစိုက်ချမ်းတယ်ဒါမှလည်းထိချတာပဲဒီမှာအဲတော့စီကြောင်းကြီးလို့ဖြစ်နေတဲ့ခိတိတာဟာစီကြောင်းကြီးအခု ရက်သွားတယ်ဘလို့ကောင်းလို့ဒီမှာဆက်သွားပြပေးတယ်လေဟာတတိခိတာရေများခေါင်းပါလီတော့ဒီအားနေသွားတယ်နောက်တရားမှာတစ်ဆင့်ဆက်ပြီးတော့ဉာဏ်ဖြည့်ပိတ်လေထိုးရေးအစဉ်ကြတော့ဒီတိသွားတာရုပ်ရည်နာလေးကြည့်တယ်ကျောင်းနဲ့ကျောင်းဆက်ဆက်ပုံကြည့်တယ်ကျောင်းကျောင်းဆက်ဆက်ဒီပေါ်ဆက်ဆက်ပေါ်နေပုံလည်းပဲ ပေါ်ပြီးတော့ကြောက်ကောင်းတာတွေလည်းရှိတယ်။ရှိရပုံတွေလည်းရှိတယ်။သူသဘောနဲ့သူဖြစ်ပုံတွေသဘောဝသက်သက်တွေလည်းရှိတာလား။အဲဒါကိုကြည့်သွားပြီဆိုလို့ရှိရင်ဘုလားရေရေရရုံနဲ့မဟုတ်ဘူး။ဒါကလည်းပြက်ကိုသွားတာပဲ။ဉာဏ်ဖြင့်ပြည့်စည်ထိုရေရေအရှင်ပြတ်တော့ပြီတဲ့။ပညာရည်ရှိပြည်ရည်ဆောင်ရွက်ဆောင်ရအဖြစ်ဖြစ်တဲ့တမန် ခုယောဂီတွေဒီလံသိရှိထားပြီးတော့စီကံနဲ့အညီယောဂီတွေစိစိဆက်ဆက်မှတ်တဲ့ယောဂီပုဂ္ဂိုလ်တွေဟာတတိကတစီရှိနေတော့ကိရိတာစီကြောင်းကြီးရပ်အတိလေးတွေဖြစ်သွားတဲ့ကကြတဲ့ကိရိတာစီကြောင်းကြီးဖျားတဲ့ပြဿနာတွေပြေလို့သိခေါ်လာတယ်အဲ့တော့တတိတွေက အာဟုသူအရင်နေပေါ့လေဒါတွေကိုရပ်ပြီးတော့ကုသိုလ်အရင်နေပဲတတော်လေးရှိရှိနေတော့တာပါအတီလေးတွေဖြစ်သွားတဲ့ခါကျတော့ရရုံနဲ့မဟုတ်ဘူးပြတ်ပြီးတော့ဒါလေးတွေတခုနဲ့ဆက်ဆက်ပြီးတော့ပေါ့လေကုသိုလ်စိတ်တွေကြီးရတဲ့ခါလေးဆက်ကဆက်ကဖြစ်နေတော့အာဟုသူမဝင်တော့ဘူးအမှကောင်းတဲ့ပုဂ္ဂိုလ်တွေမှာဒါကိုယ်တွေပဲတော့ ဓမ္မကြီးပြည့်စုံမှုကနေပြီးတော့အကျိုးဆက်တွေရှိလာတာကတော့သမာဓိကတေရဧကဧကုကစေတောဟုတ်တော်ဟာသမာဓိရှိတယ်ဆိုတာလှုပ်ရှားမှုဖြစ်တဲ့စိတ်ကိုပြောတာပေါ့။ဇာကနဲ့လှုပ်ရှားတာကြည်နေတယ်၊သောတာနဲ့လှုပ်ရှားတာကြည်နေတယ်။ တိကိရတော့ဘွားလည်းလို့ရတာပဲရည်ကြည်နေတယ်အခြားအခြားကိရိယာတွေလည်းပဲဒါလည်းပဲရည်ရတာပဲစိတ်ကြီးရကြီးပြီးတော့တီးနေတာပေါ့သူကအဲဒီလိုတမာကြီးမျိုးနဲ့ဆောစောဘိန်းကပြောခဲ့တဲ့အတိုင်းပေါ့လေကုသိုလ်အကုသိုလ်ရဲ့ဖြစ်ပုံအလားအလာကြီးပေါ့လေတဏှာရှင်ဖြစ်ပုံသံရှင်ဖြစ်ပုံပေါ့လေ တတိနဲ့စူးစမ်းပြီးတော့အကြည့်တွေကဟိုတိတ်မှဆိုတည်ရေးပါတဲ့ကြည့်လို့တဲ့ကိစ္စမှာတည်တည်ငြိမ်ငြိမ်သူကရှိတော့တယ်စီလေးရရလေးပေါ်လို့တော့အဲဒီလိုစာရီကပြပါတယ်ဟုတ်တယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေဟာဒီအတွက်ဒီလိုပါအတွက်ကျိုးရှိတဲ့ကိစ္စတွေဆောင်ရွက်ပြီးဆိုလို့ရှိရင် ရှားရှားပုံကိုယ်တွေဘောဒီကြာလုံးခန့်နေတာအိမ်ဒီရတာမရှိဘူးအိမ်ဒီရရတာလေးနဲ့ဆောရတာလေးတွေဒါလေးတွေကြည့်ရတာအဲ့ဒီသမာဓိအရှိန်နဲ့နောက်ဝိရိယနဲ့ကတော့ကိုယ်နဲ့တမငဲ့မှုပဲဖိုင်ရပါလိကိုယ်နာမှလည်းမချောက်သက်တည်မှလည်းမချောက်ကိုယ်လက်ရှိလုပ်ငန်း မိသားစုတွေပေါ်ပြီးဆုံးခွာခဲ့ရတာလည်းတတိမဟုတ်ဘူးဒါတတိရှိတဲ့ပုဂ္ဂိုလ်တွေမှလုံးနိုင်တာကာမဂုဏ်သားတွေဆိုတော့ကာမဂုဏ်ကိုဆုခဲ့ရတာပဲသူတို့တတိရှိတဲ့ပုဂ္ဂိုလ်တွေမှလုံးနိုင်တာပဲဟောဒီရောက်တဲ့အခါမှာလည်းပဲကိုယ်ပြမခံနေတာကိုယ်လည်းမမဆောက်တာဒီမှာမဆောက်တာ ပေါ်ရင်းအာယုံမလွတ်တမ်းမှတ်မှတ်နိုင်ဖို့ရာအတွက်အားစိတ်တာဒါရေးရတဲ့ပုဂ္ဂိုလ်တွေမှာလုံနိုင်တာတတိဆောင်တဲ့ပုဂ္ဂိုလ်တွေမလုံနိုင်ဘူးအစာကျိုးကျိုးကအထုတ်မှုဆိုတာရဲရဲမှုကြီးအစာကျိုးလိုက်တာပေါ့နောက်အခက်ခဲလေးတွေ့လာလို့ရှိရင်အဲ့ဒီအခက်ခဲလေးကျော်သွားအောင်အဲ့ဒီရဲရဲမှုကိုနှုတ်တင်ပေးလိုက်တာပေါ့အချိန်မြင့်တင်ပေးလိုက်တာ မြင့်တက်ပါလေဝေဒနာတွေပါပြီးကြော်သွားပြီဆိုလို့ရှိရင်ပူရဲပါလေအဲဒီလိုအခက်ခဲတွေကိုလည်းပဲနောက်မကြောက်တော့ဘူးရေဆိုင်ရဲပါလေဒီလိုမျိုးပဲအစစ်စစ်အစစ်စစ်ပေါ့လေဒါလည်းဝိရိယတွေရှိပြီးတော့ပြည့်စုံတဲ့ဝိရိယတွေရှိပြီဆိုလို့ရှိရင်အဲ့ဒီရဲရဲမှုတွေဟာကိုယ်မှာအဖတ်တည်ပြီးတော့ခြံရရတာပဲ။ အဲဒီရဲရင်မှုလုံလဝိရိယနဲ့လုံလဝိရိယကိုအာရတ္တဝိရိယလို့ခေါ်ပါတယ်ကောင်အဲဒီဝိရိယတွေကမိမိအပါဝင်တတ္တဝါတွေဟောဒီအကျိုးမဲ့ဖြစ်စီတတ်တဲ့ဟာကိုကိုယ်တို့လည်းဟန်တားနိုင်ပြီးတော့ကိုယ်နဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေကိုဟန်တားတယ်မတော်တာတွေ အလုပ်ဖြစ်ဖို့ရင်ဒါလည်းတတိရှိမှရတာပဲအန္တရာယ်ကောင်းတာကြီးအကျိုးရှိတာကြီးစီးပွားရှိတာကြီးညွန်ကြတယ်ကိုယ်ကိုယ်လည်းအဲ့ဒါကြီးအသုံးချတယ်သူတစ်ပါးလည်းအသုံးချဖို့ရအတွက်ပေါ်နေသင်ကြားတယ်အဲ့ဒါဝိရိယရဲ့တိကျစွမ်းရည်တွေဆိုတာကိုစံကများကျောင်းနဲ့ကျဆက်ဆက်ပြီးတော့ပြဖို့လေးတွေဟာ အမှန်တကယ်လောက်ဆရာကောင်းပါလေအခုယောဂီဟာအဲ့ဒီအားတွေပေါ့ဒီစုဆောင်းနေကြတာပဲအဲ့ဒီအားတွေပြည့်စုံသွားပြီဆိုလို့ရှိရင်ဘုန်းကြီးကရှင်းပြတာတဲ့ပူပူမုံမုံပေါ့ဒီအကျိုးတွေဖြစ်တော်လာတာကိုယ်တိုင်တွေ့ပါလိမ့်မယ်အခုပြောခဲ့တဲ့တကယ်လိုအပ်တဲ့ကိရဏကုံကြီးအကြောင်းကုံကြီးနဲ့ပြည့်စုံစူးစားလို့ ပြည့်စုံပြီဆိုလို့ရှိရင်ကိုယ့်အကိုလည်းအားရပြီးတော့မိသားစုနဲ့နေတဲ့ပုဂ္ဂိုလ်တွေလည်းပဲမိသားစုတွေကမိမိပေါ်မှာဘယ်လိုသဘောထားမလဲရှိစုမျိုးစုတွေကဘယ်လိုထားမလဲမိတ်ဆွေစုတွေကဘယ်လိုသဘောထားမလဲလုဖို့ကံရက်တွေကလည်းဘယ်လိုထားလဲဆိုတာပေါ့လေအဲ့ဒါဒီကုန်ထုတ်ကြည့်ပေါ့အကျိုးကုန်ကြီးအများရဲ့ ချစ်ခင်ရလို့လေးစားခြင်းခံရဖို့တော့ဒါတည်ကြပါရဲ့အဲ့ဒီတိုင်လူအတိုင်းဝန်းကြီးဟာဒီလိုကုန်ကြီးပြည့်စုံသွားပြီဆိုလို့ရှိရင်သူတော်ကောင်းအတိုင်းဝန်းကြီးဖြစ်လာမှာပဲဆက်သူတော်ကောင်းအတိုင်းဝန်းကြီးဖြစ်လာဖို့ရအားလုံးသောကဘာသူကဘာသားတွေမှာတာဝန်ရှိပါတယ် တောင်းရှိလာပြီဆိုတောင်းသိသိတဲ့ပုံလေးဝမ်းဝဲပြီးတော့ကဘာသူဝါဒအတိုင်းဝိုင်းကလန်းသာမိတ်တဲ့အတိုင်းဝိုင်းကြီးဖြစ်အောင်ပုံလေးကုလသတိကံဘာဝနာတရားအထုရှင်အဖြစ်အကျောင်းကလန်းသာမိတ်တာဂုံကြီးရှိပြီးတော့ပုံလေးအကျိုးကလန်းသာဂုံကြီးပြည့်စုံအောင်အထုတ်ဖို့ရအတွက်ပေါ့လေလေးလေးနဲ့နဲ့ပေါ့လေခွန်ကြီး တိုက်တွန်းပါလေကျူးစာနေကြပါစေသာဓုသာ